န်းကြီးနှင့်အငယ်1မှ9ယူဒပြည်နှင့်ယေရုရှလင်မြို့ကိုရည်ဆောင်၍အာမုတ်၏သားဟေရှာယခံရသောဗျာဒိတ်တော်အချက်ဟုမူကားနောက်ဆုံးသောကာလ၌ဒါရဘုရား၏အိမ်တော်တည်သောတောင်သည်တောင်ကြီးတောင်ငယ်တို့၏ထိပ်ပေါ်မှချီးမြှောက်၍တည်လိမ့်မည်ခတ်သိမ်းသော လူမျိုးတို့သည်ထို တောင်သို့စီးဝေးကြလိမ့်မည်များပြားသောသူတို့ကလည်းလာကြလောဒါရဘုရား၏တောင်တော် ယာကုပ်မျိုး၏ဘုရားသခင်အိမ်တော်သို့ တက်သွားကြကုန်အံ့လန်ခီတော်တို့ကိုပြတ်သက်တွင်တင်တော်မူ၍ငါတို့သည်ခြေတော်ရာသို့ လိုက်သွားကြမည်ဟု ခရီးသွားလျက်ပြောဆိုကြလိမ့်မည်တရားတော်သည်ဇီးအောင်တောင်မှ၎င်းဒါဝရဘုရား၏နှုတ်ပတ်တော်သည်ယေရုရှလင်မြို့မှ၎င်းပေါ်ထွက်လိမ့်မည်ဒါဝရဘုရားသည် လူမျိုးတို့တွင်တရားစီရင်၍များပြားသော လူတို့ကိုဆုံးမတော်မူသည်ဖြင့် သူတို့ဓာလက်နှင့်များကိုထွန်သွားဖြစ်စေခြင်းဟံ၎င်းလှံများကိုဒဇင်ဖြစ်စေခြင်းဟံ၎င်းထုလုပ်ကြလိမ့်မည်တပီကိုတပီစစ်မတိုက်စစ်အတက်ကိုလည်းနောက်တဖန်မတင်ရကြ။အိုယာကုပ်အမျိုးသားတို့လာကြလော့။ဒါဝရဖျား၏အလင်းတော်၌ကျင်လည်ကြကုန်အံ။အကယ်စင်စစ်ကိုရောဒီယာကုပ်အမျိုးသားဒီဟုသော ကိုရောဤလူတို့ကိုစွန့်ပစ်တော်မူပြီး အကြောင်းမူကားသူတို့သည်အရှေ့ပြည်အတတ်နှင့်ကြွယ်ဝ၍ဖိလိတ္တိလူတို့ကဲ့သို့အနာဂတ္တိဆရာဖြစ်ကြ၏။တပါးအမျိုးသားနှင့်အပေါင်းအဘော်ပြုကြ၏။သူတို့ပြည်သည်ရွှေငွေနှင့်ကြွယ်ဝ၍ဥစ္စာပစ္စည်းအတိုင်းမသိများ၏။သူတို့ပြည်သည်မြင်းနှင့်ကြွယ်ဝ၍မြင်းရထားအတိုင်းမသိများ၏။သူတို့ပြည်သည်ရုပ်တုဆင်းတုနှင့်ကြွယ်ဝ၍မိမိလက်နှင့်လုပ်သောအရာ၊မိမိလက်ချောင်းတို့နှင့်ဖန်ဆင်းသောအရာကိုပင် သူတို့သည်ဥချကြသည်တကားထိုကြောင့်ရုပ်သောသူလည်းဥချခြင်းမြတ်သောသူလည်းရှုံချခြင်းကို ခံရလိမ့်မည်သူတို့အပြစ်ကိုလည်းကိုယ်တော်သည်လွတ်တော်မမူရအငယ်တဆေမ22ဒါရဖျားသည် မြေကြီးကို6လန့်အံ့သောငှာထတော်မူသောထိုအခါဖျားကိုကြောက်ချင်းအရှိန်ဘုံတကူအာနုဘော်အရှိန်ကြောင့်ကြောက်သေးသို့ဝင်လောမြေမှုန့်၌ပုံ၍နေလော့ ထိုကာလ၌လူတို့၏မော်သောမျက်နှာကိုနှိမ့်ရမည်လူတို့၏မာနကိုလည်းရှုတ်ချရမည်သာရဖျားတပန်းတီသာချီးမြှောက်ခြင်းသို့ရောက်တော်မူလိမ့်မည်ကောင်းကင်ဘုရားအရှင်သာရဖျား၏နေ့ရက်ကာလသည်ကြီးမြင့်သောအရာနှင့်မုံမောက်သောအရာရှိသမျှတို့ကို စီးတား၍သူတို့သည်နှိမ့်ချခြင်းရှိကြလိမ့်မည်ကြီးမြင့်သောလေဗနုန်အာရစ်ပင်ရှိသမျှကို၎င်း ဘာရှန်တပိတ်ပင်ရှိသမျှကို၎င်းမြင့်သောတောင်ရှိသမျှကို၎င်းမုံမောက်သောတောင်ဖို့ရှိသမျှကို၎င်းမြင့်သောရဲတိုက်ရှိသမျှကို၎င်းခိုင်ခန့်သောမြို့ရိုးရှိသမျှကို၎င်းတာရှုတင်မွန်အပေါင်းတို့ကို၎င်းနှစ်သက်ဖွယ်သောယူပါယုံအလုံးစုံတို့ကို၎င်းစီးတားလိမ့်မည်ထိုကာလ၌လူတို့၏မာနကိုရှုံချ၍လူတို့၏စိတ်မြင့်သောသဘောကိုနှိမ့်ရမည်။ ထာဝရဘုရားတပါးတည်းသာချီးမြှောက်ခြင်းသို့ရောက်တော်မူလိမ့်မည်ရုတ်ထုစင်တုတို့သည် ရှင်းရှင်းကွယ်ပြောက်ကြလိမ့်မည်ထာဝရဘုရားသည်မြေကြီးကိုခြောက်လန့်သောငါထတော်မူသောအခါထိုဘုရားကိုကြောက်ခြင်းရှိန်ဘုံတကူအာနုဘော်အရှိန်ကြောင့်လူတို့သည်ကြောက်တွင်မြေတွင်တဲသို့ဝင်ကြလိမ့်မည်ထိုကာလ၌လူတို့သည်မိမိတို့ကိုးကွယ်သောမိမိတို့လှုပ်ဖူးသောငွေရုပ်ထုရွှေရုပ်ထုတို့ကိုပွေးများလင်းတို့များ၌ ပစ်ထားကြလိမ့်မည်။ဒါဝရဘုရားသည်မြေကြီးကို၆လှန့်အံ့သောငါထတော်မူသောအခါထိုဘုရားကို ကြောက်ရှင်းအရှိန်ဘုံတကူအာနုဘော်တော်အရှိန်ကြောင့်ကြောက်တွင်ချုပ်ကြားသေးသို့ပြေးဝင်ကြလိမ့်မည်နှာခေါင်းနှင့်အသက်ရှူတတ်သော လူတော်ဝါကို မကူးစားကြနှင့် ထိုသောသောသူကိုအဘဲသူ ပမာဏပြုเสียရှိသည်။